နှစ်2558နှစ်ကောဇာတက္ကရာ1386ခုနှစ်တဒေါ်လာဇန်2ရက်2014ခုနှစ်နိုဝင်ဘာလ23ရက်မန္တလေးတိုင်းဒေသကြီးချိုင်းသာဆံမြို့နယ်28လမ်းတရုတ်တန်းနှင့်ရွန်တန်းဓမ္မယုံအတွင်းဆင်ကျင်းပပြုလုပ်အပ်သည့် 46ကြိမ်မြောက်တရုတ်တန်းနဲ့ယွန်းတန်းဓမ္မယုံဗုဒ္ဓကုသနိယပွဲတော်အကျိုးဓမ္မသဘင်အခမ်းအနား၌နဖက်သောမိဘများအမှုထား၍ဥအောင်သိဒေါ်အေးအေးဖြူသားကျော်မင်းထက်ကျော်မျိုးဆက်ဖြိုးအောင်ကျော်ဂရီဝတ်စတိုမိသားစုနှင့်ဥပေါ်လင်းဒေါ်ဖြူဖြူစင်သား မောင်မင်းခန့်ကို သမိမထထက်ဦးမိသားစုတို့ဤအမတဒါနဓမ္မဒါနဖြစ်ဖြင့်ဟောကြားအပ်တော်ယနေ့ကဘာနှင့်မေတ္တာတရားအကြောင်းဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှင်ဘုန်းတော်သခင် ရှင်တော်မြတ်ဖရာ၏မဟာကရုဏာဂုံကိုအာယုံပြုကတည်ကျူဖွဲ့ဆိုအပ်သော ဝန္ဒနာပနာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပကောတိဟိပိအပမေယံကာလံကရွန်တောတိဒုက္ခရာနိခေရံကတောလောကဟိတယာနာထောနမောမာကာရုဏိကတတတယောနာထောဝိနိယမြာစွာတတဝါဤ ချမ်းသာစေပါလိုလားတောင်းတကုံပေါင်းခါသဖြင့်နာထမြေညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြစ်တော်လဲအဘယ်မေယံရေတွေ့တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသော ကာလပတ်လုံး လောကဟိတယတတလောကဤအကျိုးစီးပွားအလို့ငါအတိဒုက္ခရာနိဥစ္စာအသက်ချေလက်အင်္ဂါမေတ္တာကြီးမာသမိတာနှင့်တထာဇနီဆွန်ခြင်းကြီးဟုကျတိထဝေငါးသွဲအစုအလွန်ခဲရသောမူတို့ကိုကရွန်တော်ဖျားဖြစ်ရန်ဤတန်ကြိုးကုတ်အာထုတ်တော်မူရသည်ဖြစ်၍ ခေရန်လက်ချေမျက်လုံးအသက်ဆုံးလည်းရဲ့နှလုံးစိတ်ဝံကိုရောဤပင်မညင်းသူကတောဘဝဒါနံကျိန်ဖျများစွာရောက်တော်မူကြရရှာလေပြီမဟာကရုဏီကတတတ္တဝါများယင်ဝေသားကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာတသဝိနယများစွာတတ္တဝါဤ ချမ်းသာစီးပါလိုလားတောင်းတကုံပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမှန်ကိုလျော်၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်း ယနေ့ကဘာနှင့်မေတ္တာတရားအလုံးသိကြတဲ့အတိုင်းယနေ့ကဘာရဲ့အခြေအနေကိုလိလသုံးသပ်ကြည့်တဲ့နယ်ပေါ့ကဘာဆိုဒီမှာအဓိကလူသားများလူသားများရဲ့စိတ်နေသဘောထားတွေကိုလိလသုံးသပ်ကြည့်ချက် ကြည့်တဲ့နဲ့တကွာလုံးရဲ့လူသားတွေရဲ့စိတ်နေစိတ်အခြေအနေစိတ်နေသဘောထားတွေဟာမြည်သောမြည်ပုံရှိတယ်ဆိုတာကိုနိုင်ငံမှာရှိတဲ့ကဘာမှာရှိတဲ့နိုင်ငံတကာရဲ့အနေအထားတွေတခုသူတည်တနာပြုပြီးခြုံငုံလေးလာကြည့်တဲ့နဲ့အကြမ်းပြန်အားဖြင့်ကြည့်မယ်ဆိုလို့ရှိရင် ယနေ့ကမ္ဘာဟာတိုးတက်လာတဲ့နိုင်ငံတွေတဖြည်းဖြည်းများပြားလာပြီးဆင်းရဲဒုက္ခမှလွတ်မြောက်ဖို့ကြိုးပမ်းနေတဲ့နိုင်ငံတွေလည်းတိုးတက်များပြားလာတယ်လို့ဒီလိုပြောနိုင်ငံနဲ့နိုင်ငံတိုင်းလူမျိုးတိုင်းလူမျိုးတိုင်းဟာတိုးတက်ကြီးပွားဖို့ဆိုတာကိုနေ့စဉ်နဲ့အမျှစ조사လာကြတယ် လူသားတွေရဲ့အသုံးဆောင်ပစ္စည်းတွေဆိုတာလဲတနေ့တခြားများပြားလာတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ဆင်ញင်သုံးသပ်ကြည့်ရင်ပဲလူသုံးကုန်ပစ္စည်းတွေရဲ့တိုးတက်များပြားလာမှုဟာအလွန်ထင်ရှားလာလူတိုင်းလူတိုင်းလိုအပ်ချက်တွေဖြည့်ဆွတ်ဖို့ဆိုပြီးလုပ်ငန်းတွေလုပ်ကြရတယ်တိုးတက်လာတာဟာ ရုပ်ပိုင်းဆိုင်ရာတိုးတက်မှုတွေကမကောင်းဘူးလားလို့ဆိုကောင်းပါတယ်လူတွေဟာသွားရေးလာရေးနေရေးထိုင်ရေးမှာတက်တောင်တက်တောင်တက်တာရှိလာကြဆက်တဲ့ရေးတွေလည်းလွယ်ကူလာကြတစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်တိုးတက်လာတဲ့အခြေအနေတစ်ခုရုပ်ပိုင်းဆိုင်ရာတိုးတက်မှုဟာအလွန်နှင်မြန်တဲ့အဟုတ်နဲ့တိုးတက်နေလို့ လူတွေရဲ့အသုံးဆွဲပစ္စည်းတွေဟာနေ့စဉ်စောင်းဝနေရမြတာမကလူတွေမှာမရှိမရှိ မဖြစ်ဆိုတဲ့ပစ္စည်းတွေဟာတနေ့တခြားပေါ်များလာနော်ရှင်းတော့ကတော့မရှိမဖြစ်ဆိုတာဟာစားစရာရယ်ဝတ်စရာရယ်နေစရာရယ်မကြမ်းမမာရယ်ဆေဝါဒစာလို့ဒီ၄မျိုးလောက်သာလူတွေမှာမရှိ မဖြစ်ဆိုတာမျိုးရှိ အခုအစားစရာရှိပြီးတဲ့နောက်မှလည်းမလုံလောက်သေးဘူးနေစရာရှိပြီးတဲ့နောက်မှလည်းမလုံလောက်သေးဘူးဝတ်စရာရှိပြီးတဲ့နောက်မှလည်းမလုံလောက်သေးဘူးမကြမ်းမမာစေဝတ္တဆာကုစားဖို့ရှိုံနဲ့လည်းမလုံလောက်သေးဘူးလောကမှာခေတ်မီတိုးတက်လာတဲ့လူသုံးကုန်ပစ္စည်းဆိုတာတွေနဲ့လူတွေဟာမရှိမဖြစ် ပစ္စည်းတွေဟာတော်တော်ကိုများပြားလာ များပြားလာသည်နဲ့အမျှလူတွေဟာနေ့စဉ်နဲ့အမျှပုံမူပြီးတော့အလုပ်တွေလုပ်လာကြလုပ်လာကြသည့်အတွက်ကြောင့်ကျပန်းအထုမှုတွေများပြားလာပြီးချမ်းသာတဲ့လူတွေကအလွယ်တကူလူသုံးကုန်ပစ္စည်းတွေမရှိမဖြစ်ပစ္စည်းတွေရနိုင်တော့လဲ။ မဖြစ်စေနိုင်သေးတဲ့ဆင်းရဲမွဲတေတဲ့ပုံကိုမျိုးတွေကြတော့လက်လမ်းမမီတာမျိုးရှိလားဆိုလိုတာကဆင်းရဲသူနဲ့ချမ်းသာသူ ကွာဟချက်ဟာတဖြည်းဖြည်းကြီးမားလာတယ်ဆင်းရဲသူနဲ့ချမ်းသာသူတို့ရဲ့နှစ်ဦးကြားမှာကြီးမားတဲ့ ကွဲပြားခြားနားမှုကြီး gap လို့ခေါ်တဲ့ဟာပေါ့နော်အဲ့ဒါကြီးဟာကြီးမားလာတယ်ပေါ့အဲ့ဒီကြီးမားလာတာကိုအကြောင်းပြုပြီးတော့ယနေ့ကဘာမှာချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေနဲ့ဆင်းရဲမွဲတေတဲ့ပုဂ္ဂိုလ်တွေဆင်းရဲမွဲတေတဲ့ပုဂ္ဂိုလ်ကအများစုချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ကအ ਨੇ စုအဲ့တော့ ဆင်းရဲမွဲတိတ်တဲ့ပုဂ္ဂိုလ်ကသူများတကာလို့ချမ်းသာဖို့ဆိုတဲ့လိုချင်ဆန္ဒတွေဟာမပြည့်ဝပဲနဲ့ပိုးပို့ပြီးတော့လိုချင်မှုတွေအကောင်းလာအဲ့ဒီလိုချင်မှုရဲ့နောက်ွယ်မှာဘာတွေဆက်တိုက်ဖြစ်လာတော့ဆိုလိုချင်တာမရသည့်အတွက်ကြောင့်စိတ်ဖိစီးခံစားမှုတွေဖြစ်ပေါ်လာမလိုမုန်းတီးတဲ့ ရှင်တွင်းခံစားမှုအမုန်းတရားတွေလည်းပဲကိုကိုကိုမုန်းတာကအစမလိုမုန်းတာမှုတွေဆိုတဲ့ဒေါသတရားတွေကလည်းပဲကြီးပွားလာ ကြီးထွားလာ လောဘကြီးလာတာနဲ့အမျှဒေါသဆိုတာလည်းကြီးထွားလာအေးလောကကြီးမှာဒါသဘာဝတရားပဲ လောဘတွေကြီးလာလို့လောဘရဲ့အလိုချမဖန်မဖြည့်စေနိုင်ဘူးဆိုလို့ရှင်ဒေါသဆိုတာမျိုးဟာ ဖြစ်ပေါ်လာမြဲတာဖြစ်တယ်ပေါ့အဲ့ဒီဖြစ်ပေါ်လာတဲ့ဒေါသတရားတွေကြောင့်ငြိမ်းချမ်းမှုဟာတဖြည်းဖြည်းရုပ်လျော့ပြက်ပြားလာပြီးလူတွေရဲ့အန္တရာယ်ကင်းမှုငြိမ်းချမ်းမှုဆိုတာဟာကျော်ပါပြီးတော့လာ အန္တရာယ်ပေါများလာတယ်ကမ္ဘာလောကကြီးမှာရှားဆိုးမှုတွေတဖြည်းဖြည်းထူပြောလာတယ်ဆင်းရဲသူနဲ့ချမ်းသာသူ ကွာဟချက်ကြီးကြီးမားလျာလေးလေးဒီလိုအနေထားတွေဟာ များပြားလာလေးလေးဖြစ်လာတတ်တယ်အဲ့ဒီတော့လောကကလူသားတွေလောချက်တွေများလာတာဟာအပြစ်တင်စရာတော့မဟုတ်ဘူး ကြိုးစားအထောက်ကြလို့လိုအပ်ချက်တွေများလာအဲ့ဒီများလာတဲ့အပေါ်မှာလက်လမ်းမမီတဲ့ပုဂ္ဂိုလ်တွေရဲ့လောဘကြီးထွားမှု ဖြစ်ပေါ်လာဒေါသတွေဟာနောက်ဆွယ်ကနေပါလာတတ်ကဘာကြီးဟာငြိမ်းချမ်းမှုပျက်စီးပြီးတော့အန္တရာယ်တွေနဲ့ကြုံတွေ့လာချရတယ်ပေါ့ဒါလောကရဲ့ဖြစ်စဉ်ခဏလေအဲ့ဒီအသွင်မျိုးကိုတွေ့မြင်နေကြတယ် တွေ့မြင်နေရသည့်အတွက်ကြောင့်ဒီကြီးမားလာတဲ့ကွာဟချက်ကြီးတစ်ခုကိုနိုင်ငံတကာမှာအမြောင်မြင်ရှိတဲ့ပုံကိုယ်တွေကကြီးမားတဲ့ကွာခြားချက်ကြီးကိုလျော်ပါစေဖို့ဆိုပြီးတော့စီမံချက်တွေချပြီးတော့ဆောင်ရွက်ကြ poverty alleviation ဆင်းရဲမွဲတေမှုပပျောက်ရေးဆိုပြီးတော့ ကြိုးပမ်းအထောက်မှုတွေလောက်လာတာဒီပြဿနာတွေရှင်းဖို့ပဲအဲ့တော့ဆင်းရဲမွဲတေမှုပပျောက်ရေးဟာကြိုးစားအထောက်မှုအမတန်မှလိုအပ်တဲ့အချက်ဖြစ်တယ်သို့တော့ဆောင်ရွက်ပုံဆောင်ရွက်နည်းကချမ်းသာကြွယ်ဝသူနဲ့ဆင်းရဲမွဲတေသူတွေဒီနှုတ်ရဲ့ကြွားချချက် ကွာဟနေတဲ့အချက်ကိုဘာနဲ့ပေါင်းကူလုပ်ပေးမလဲဆိုတဲ့စီမံချက်ကတော့အလွန်အရေးကြီးတဲ့စီမံချက်တစ်ခုဖြစ်တယ်။မှားရွက်တဲ့စီမံချက်နဲ့လုံးမယ်ဆိုလို့ရှိရင်ပြဿနာတွေပို့ပြီးတော့တက်လာ နိုင်စရာရှိတယ်။မှန်ကန်တဲ့ရည်ရွယ်ချက်နဲ့တဖြည်းဖြည်းကျော်ပါသွားတဲ့ဤစနစ်တွေလူတိုင်းလူတိုင်း စာဝန်နေရေးတွေအစဉ်ပြေးလာအောင်လူတိုင်းလူတိုင်းကျမ်းမာရေးအတွက်ဖူလုံလာအောင်မပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာမိသားစုဘဝမှာပြည့်စုံလာအောင်လုံခြုံလာအောင်ဆိုတာမျိုးဟာချမ်းသာတဲ့ပုဂ္ဂိုလ်တွေပါ ပါဝင်ပြီးတော့နိုင်ငံအုပ်ချုပ်တဲ့အစိုးရတွေကပါဝိုင်းဝန်းပြီးတော့မေတ္တာတရားလွှမ်းခြုံထားမယ်ကရုဏာတရားအခြေခံထားပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင် ဒီကွာဟချက်ကြီးဟာကြောင်းမဲ့ဖွယ်ရာကောင်းတဲ့ဘေးဆိုးကြီးတစ်ခုတို့မရောက်စေပဲနဲ့အစဉ်ပြေချောမွေ့သွားပြီးကွာချနေတော်လည်းပဲထိုကဲ့သို့ကွာဟခြားနားနေတော်လည်းပဲတဦးနဲ့တဦးလက်တွဲညီညာမျှဝေခံစားတတ်လာပြီဆိုလို့ရှိရင်တော့ ဆင်းရဲဒုက္ခတွေကလွတ်မြောက်ပြီးအစဉ်ပြေပြီးငြိမ်းချမ်းတဲ့ကဘာမျိုး ဖြစ်လာမှာလို့လို့မျှော်လင့်ရဒါဖြင့်အဲ့ဒီကွာဟချက်တွေကိုဖြည့်ဆည်းနိုင်ဖို့လို့ဆိုတာဟာအရေးကြီးဆုံးကတော့လောကလူတွေရဲ့ပစ္စည်းတွေကိုအကုန်ဖြည့်ပြေယုံနဲ့လုံလောက်သလားဆိုမလုံလောက်ဘူးတရားလောဘဆိုတာအဆုံးသတ်တယ်လို့မရှိဘူးချမ်းသာတဲ့လူကလည်းပိုချမ်းသာခြင်းနဲ့ ဆင်းရဲတဲ့လူကလည်းချမ်းသာခြင်းနဲ့ချမ်းသာလာလို့ရှိရင်လောဘဟာရပ်တန့်သွားမလားဆိုမရပ်တန့်ဘူးဒီတည်းပိုချိုးချမ်းသာဖို့ပဲကြိုးစားမယ်တရားရည်ရဲ့ဆန္ဒကိုကဒုက္ခိဒုက္ခံပတ္တယတိတဲ့ဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းဒုက္ခကိုမျှော်လင့်တာပဲ ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကဒုက္ခကို မျှော်လင့်တယ်ဒုက္ခိဘေယောပိအိစ္စတိချမ်းသာဒုက္ခရထားတဲ့ပုဂ္ဂိုလ်ကလည်းပိုးပူချမ်းသာဖို့မျှော်လင့်တယ်နှစ်ဦးလုံးဟာမျှော်လင့်နေတဲ့ပုဂ္ဂိုလ်တွေကြီးပဲအဲ့ဒီမျောလင်းချက်တွေမဖြည့်စေနိုင်ဘူးဆိုလို့ရှိရင်တော့လောကကြီးဟာဆင်းရဲတွင်ကိုကဘာကြီးဟာ၆ကဘာကြီးအတွင် ကြာရောက်ပြီးတော့ ငြိမ်းချမ်းမှုတွေယိုယွင်းပျက်စီးလို့တခဏတာများကြုံရတဲ့လူဘဝကြီးဟာအတိတ်ပဲကင်းမဲ့ပြီးတော့ဆင်းရဲဒုက္ခနဲ့ကြုံသွားနိုင်တယ်ပေါ့အဲ့ဒါကိုဖြေရှင်းနိုင်တဲ့အခြေခံကစတဲ့တခုတည်းသောနိလန်းဟာမေတ္တာတရားပဲဖြစ်တယ်။ချမ်းသာတဲ့ပုဂ္ဂိုလ်ကလည်းဆင်းရဲတဲ့ပုဂ္ဂိုလ်တွေပေါ်မှာမေတ္တာထားနိုင်မယ်။မေတ္တာ ဆင်းရဲသားတွေကလည်းချမ်းသာတဲ့ပုဂ္ဂိုလ်တွေပေါ်မှာမေတ္တာထားနိုင်တယ်တဦးနဲ့တဦးဒီနှစ်ခုချာအလွန်ကွာဟနေတဲ့ချီးမလာတဲ့ gap ကြီးကိုမေတ္တာနဲ့ဖြည့်ဆည်းပြီးပေါင်းကူးတရားလှုပ်လိုက်မယ်ဆိုရင်မေတ္တာပေါင်းကူးနဲ့ကူးထားမယ်ဆိုရင် အပြန်အလှန်နားလည်မှုတွေနဲ့ချမ်းသာတဲ့လူကိုမှီပြီးတော့ဆင်းရဲတဲ့လူကလည်းစာဝတ်နေရေးပြည့်စုံလာမယ်ဆင်းရဲတဲ့ လူဟာချမ်းသာတဲ့လူကိုမိပြီးတော့ပြည့်စုံလာသလိုပဲချမ်းသာတဲ့လူကလည်းဆင်းရဲတဲ့ပုံကိုယ်တွေနဲ့လက်တွဲညီညာလောက်ကံရသဖြင့်မိမိတို့ရဲ့ချမ်းသာကြွယ်ဝမှုဟာတိုးတက်လာမှာဖြစ်တယ်တုံးနဲ့တူမေတ္တာချင်းဖလှယ်ပြီးတော့လက်တွဲညီညာသွားမယ်ဆိုရင်အစမပြေတဲ့ကဘာကြီးအနေအမြင့်ဖြစ်နေတဲ့ကဘာကြီးဟာ ငြိမ်းချမ်းသာရလာနိုင်တယ်လို့ဆိုတာဟာယုံမမရှိအောင်မြင်ကြီးပွားနိုင်ဒီနိမတပါတဖာတခြားနည်းတွေနဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်စိုက်တဲ့ဖက်လို့ခေါ်တဲ့မမျော်လင့်တဲ့ဘက်ကအခြေအနေဆိုးတွေဖြစ်ပေါ်လာနိုင်ဘေးအတွက်ဆိုးကျိုးလို့ခေါ်ကိုမျော်မှန်းတဲ့စီကမဖြစ်လာမမျော်မှန်းတဲ့အရာတွေကဖြစ်ပေါ်လာတယ် လောကလူတွေဟာကောင်းတယ်လို့စီမံချက်ချလိုက်တာအဲ့ဒီစီမံချက်ကြောင့်ပို့ပြီးတော့ဆိုးလာတဲ့အနေအထားမျိုးတွေစိုက်တဲ့ဘက်ဆိုတာဖြစ်တာမနေ့ကတည်းမဲစကားပြောရင်းနဲ့ဘာတစ်ခုကြားရတော့ဆိုနိုင်ငံတနိုင်ငံမှာကြွက်တွေများပြားတောင်းကျမ်းလာတဲ့အခါကျတော့ ကြွနှိမ်နှင်းရေးဆိုတဲ့စီမံချက်တစ်ခုကိုချလိုက်တယ်ကြွနှိမ်နှင်းရေးစီမံချက်ဘာလို့တုံးဆိုဘယ်သူပဲဖြစ်ဖြစ်ကြွအမိတမိရအောင်ရှာနိုင်လို့ရှင်အဲ့ဒီပုဂ္ဂိုလ်ထိုက်တဲ့နဲ့ဆူချကြွအမိကိုစီမံချက်ချတဲ့အစိုးရဝယ်တယ်ပေါ့ကြွပပြအောင်လုပ်တာအမှန်တော့ကြွတတ်လို့မပြောဘူး ကြွက်အမီးကိုလာပြီးတော့ပေးနိုင်တယ်ကြွက်တကောင်ဘလောက်နှုံးတဲ့ဆိုတာမျိုးပေါ့ကြွက်အမီးလေးကိုလာပြီးတော့ပြမယ်ဆိုလို့ရှိရင်စုငွေချတယ်စီမံချက်နဲ့ကြွက်တွေပပျောက်သွားအောင် စီမံတာပဲစီမံတော့စီးပွားရေးသမားကဘာလုပ်တုံဆိုရင်တနေရာမှာကြွက်တွေမွေးပြီးတော့အမီးကိုဖြတ်ဖြတ်ပြီးတော့ရောင်းဝယ်တယ်နော် အမီးတွေဖြတ်ဖြတ်ပြီးတော့လာပို့တဲ့အခါကျသူ့နိုင်ငံကြွက်ကနှစ်ဆသုံးဆဆယ်ဆမကများသွားကြွက်မွေးမြူရေးလုပ်တယ်လို့ဖြစ်သွားကြွက်ပပြောင်းအောင်လုပ်ရင်းကနေပြီးတော့ကြွက်မွေးမြူရေးဖြစ်သွားတယ်ဒါကို side effect လို့ခေါ်တယ်လုံတုံးကတော့ကြွက်ပပြောင်းအောင်ဆိုပြီးလူတိုင်းလူတိုင်းကြွက်ရှာကြွက်ကိုတတ်ကြွက်အမီးကိုလာပို့ ဒီလိုလောက်ရကနေပြီးတော့ကြွက်မွေးပြီးတော့ကြွက်အမီးကိုဖြတ်ရောင်းတဲ့လူနဲ့ကြုံတဲ့အခါကျတော့အဲ့ဒီနိုင်ငံဟာကြွက်တွေဟာမနိုင်မနှင်းဖြစ်အောင်များတော့အဲ့ဒါကိုဘေးအတွက်ဆိုးကျိုးလို့ခေါ်တယ်စီမံချက်တစ်ခုဟာအင်မတန်မှစဉ်းစားရတယ်ကဘာဦးကာလာတုန်းကပစ္စည်းဥစ္စာမရှိတဲ့ပုဂ္ဂိုလ်တွေကို တပြည့်အုပ်ချုပ်တဲ့ဘုရင်တွေကအစဉ်လာရဆင်းရဲတဲ့ပုဂ္ဂိုလ်တွေကိုတိတ်ပြီးတော့ချမ်းသာတဲ့လူတွေနဲ့ကွာဟမသွားအောင်စာဝတ်နေပြေလည်အောင်ဆိုပြီးတော့ထောက်ပံ့ခြင်းငွေပေးလေရှိကြအဲ့ဒီထောက်ပံ့ငွေပေးတဲ့ပေးကမ်းမှုကြီးကိုဘုရင်ကရဆိုင်ပြစ်လိုက်တဲ့အခါကျတော့ဘာဖြစ်လဲလို့ဆိုတော့ငကိုပေးနေကြပေးနေတဲ့အခါမှာဆင်းရဲတဲ့ပုဂ္ဂိုလ်သိပ်မရှိဘူး ဘယင်းစီကအထောက်ပံ့ရနေသည့်အတွက်ကြောင့်စာဝတ်နေရေးပြည်လဲနေကြတယ်အေးထောက်ပံ့တဲ့ငွေကြေးတွေကိုရပ်ဆိုင်လိုက်တဲ့အခါကျတော့ဆင်းရဲတဲ့ပုံကိုယ်တွေကစာဝတ်နေရေးမပြည့်မစုံဖြစ်လာဖြစ်လာတော့ဝဝလင်လင်စားနေကြတဲ့ပုံကိုယ်တွေပေါ်မှာမနာလိုစိတ်တွေများပြားလာပြီးတော့တိတ်တဆိတ်ခိုးယူမှုဆိုတဲ့ဖောက်ထွင်းမှုဆိုတဲ့အဋ္ဌိဏဒါနခိုးမှုကိစ္စကြီးဟာ သူတို့ကကျွလွန်ပြုတ်လာချမ်းသာတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းကိုခိုးယူတယ်ဆိုတဲ့ရာဇဝမှုတစ်ခုကိုစတင်ပြီးတော့ကျွလွန်လာလုံးတဲ့လုံးတိုက်တာကို မလုံးသည့်အတွက်ကြောင့်ဒီခိုးမှုဆိုတာပေါ်လာပေါ်လာတဲ့အခါမှာဘုရင်ကြီးကအေးဘာကြောင့်ခိုးလဲဖမ်းပြီးတော့စစ်ဆေးတာငကိုယ်တော့ကခိုးမှုမပေါ်အောင် ပင်ကိုယ်ကထိမ့်ခဲ့ရမှမထိမ့်မဲ့နဲ့ခိုးမှုပေါ်လာတဲ့အခါကျမှဘာကြောင့်ခိုးတာတုံးဆိုတာမေးတော့စာဝတ်နေရေးမပြေလည်လို့ခိုးတာပါလို့ဆိုသူ့အနေနဲ့ကတော့ဒီကောင်စာဝတ်နေရေးပြေလည်သွားရင်ခိုးမှာမဟုတ်ဘူးလို့ဒီလိုတွေးတယ်ရိုးရိုးပဲတွေးတာအဲ့ဒီပြဿနာကိုဘာနဲ့ဖြေရှင်းလိုက်တုံးဆိုခိုးတဲ့လူကိုဖမ်းပြီးတော့ နောက်မင်းမခိုးနဲ့စာဝတ်နေပြည့်စုံအောင်ဘုရင်ကအဲ့ဒီကြတော့ငွေတော်ထုတ်ပေးလိုက်တယ်ဒီပြဿနာအေးသွားပြီလို့ထင်တာဘေးကကြားတဲ့ပုံကိုယ်တွေကဘယ်လိုဖြစ်တုံးခိုးလို့ဆူချတယ်လို့ဒီလိုဖြစ်သွားတယ်နော်ငါလည်းခိုးဦးမယ်သူလည်းခိုးဦးမယ်နဲ့ဆိုပြီးတခိုးတွေများလာဘုရင်ကခိုးရင်ဆူချတယ်လို့လူတွေရဲ့စိတ်ထဲမှာအဲ့လိုဖြစ်သွား နောက်မှလှုပ်တဲ့အခါကျတော့ဘေးထွက်ဆိုးကျိုးဆိုတာဖြစ်လာဖြည့်ရှင်းလို့မရတော့ဘူးဖြည့်ရှင်းလို့မရဘူးဒါအလွန်တတိထားစရာကောင်းတဲ့ကိစ္စတစ်ခုနိုင်ငံတနိုင်ငံမှာတောင်းသဘောတကန်နေနဲ့ငြိမ်းချမ်းရေးလှုပ်ဖို့ဆိုပြီးတော့လက်နဲ့ကင်ဆွဲတဲ့သဘုံနေနဲ့ငြိမ်းချမ်းရေးလှုပ်တဲ့အခါမှာ သူတို့ကိုအခွင့်အရေးပေးလိုက်တဲ့အခါကြံတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘယ်လိုလုပ်ဘာတွေဖြစ်လာ အခွင့်အရေးတွေများများရသွားလက်နဲ့ဆွဲကင်တဲ့တပုံတွေကလက်နဲ့ချမယ်ငြိမ်းချမ်းမယ်ဆိုရင်အခွင့်အရေးတွေရလာတော့ကြံတဲ့လူတွေရဲ့စိတ်ထဲမှာဘယ်လိုဖြစ်တုံးဆိုတပုံလှုပ်ရှားရင်ချက်ချင်းကြီးပွားတယ်လို့ဒီလိုထင်သွားဒါကိုဘေးအတွက်ဆိုးချုပ်လို့ခေါ်တယ်နော် အလွန်စဉ်းစားစရာကောင်းတယ်အလုပ်တစ်ခုလုပ်ပြီဆိုလို့ရှိရင်သူတို့စိတ်ထဲမှာဘေးကလူတွေရဲ့အမြင်မှာဘာဖြစ်ဟေးတပုံလုပ်ပြီလက်နဲ့ချလိုက်လို့ရှိရင်တော့သေချာပေါ့တိုက်နဲ့ကားနဲ့စီးပွားဥစ္စာ ပြည့်ပြည့်ဝဝရမှာဆိုလူတွေရဲ့စိတ်ထဲမှာဘာဖြစ်သဘောလုံးချင်တဲ့စိတ်ပေါက်လာဒါတကယ်ဖြစ်တာမျိုးတွေဖြစ်လာတတ်တယ်လောက side effect လို့ခေါ်တယ်အဲ့ဒါမျိုးနဲ့ နောက်ကျပြီးမှ ဖြည့်ရှင်းမယ်ဆိုလို့ရှိရင်ဒီပြဿနာဟာမဆုံးနိုင်တဲ့ပြဿနာကြီးတစ်ခုဆင်ပွဲဆင်ကဲဆင်ကဲနဲ့ဖြစ်ပေါ်လာတတ်တယ်။ဒါကြောင့်မို့ကျွတ်တင်လုံးတဲ့ကိစ္စတွေဟာကျွတ်တင်လုံးပြီးတော့အလုံးကိုတတိထားပြီးတော့ side effect မဖြစ်အောင် စီမံဆောင်ရွက်မှကြွက်မီးရောင်းတယ်လို့မျိုးဖြစ်လာမယ်တော့ကြွက်တွေမွေးလာကြ။ အဲ့ဒါမျိုးဒီစီမံကိန်းမျိုးကအလွန်ကိုသတိထားရမယ်စီမံကိန်းမျိုးပဲနောက်ဆက်တွဲဘာဖြစ်လာနိုင်သလဲဒါလို့ရင်ဘာဖြစ်လာနိုင်သလဲဆိုတော့ဖြစ်လာနိုင်တဲ့အခြေအနေတွေရက်ရက်ကိုဆင်ញင်သုံးသပ်ပြီးမှသာလင်းလုပ်ငန်းတစ်ခုစီမံချက်တစ်ခုချရမှာဖြစ်တယ်အလွယ်တကူချပြီးဆောင်ရွက်လိုက်တာနဲ့တပြိုင်နက်ဖြေလို့မရတဲ့အနေအထားမျိုးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုနောက်ကနေတက်လာ ဒါတစ်ခုဖြေလိုက်တာနဲ့နောက်တစ်ခုကတက်လာနောက်တစ်ခုဖြေလိုက်တာနဲ့တက်လာနော်ကျမရေးပညာအတိပေးမှုတိတ်မရှိပဲနဲ့ဘာလုပ်လဲယောဂတစ်ခုတိုးလိုက်ဆေးတစ်မျိုးဖော်ထုတ်လိုက်အဲ့ဒီဆေးတောက်တဲ့အခါဆေးကဆိုက်တဲ့ဖက်ဖြစ်တော့ယောဂတစ်ခုထပ်ဝင်လာပြန်နောက်ဆေးတစ်မျိုးထပ်ဖော်ရပြန်ပြီအဲ့ဒီနောက်ဆေးမှလည်းပဲဆိုက်တဲ့ဖက်ရှိတဲ့အခါကျတော့ ယောဂတစ်မျိုးထပ်ဖြစ်လာပြန်တယ်နောက်ဆေးတစ်မျိုးပေါ်ရပြန်ပြီအဲ့တော့ဆေးပေါ်ရင်ယောဂပေါ်ရင်ဆေးယောဂပေါ်လိုက်ဆေးပေါ်လိုက်ယောဂပေါ်လိုက်ဆေးပေါ်လိုက်နဲ့ဆေးနဲ့ယောဂဟာပြေးတန်းလိုက်တန်းကစားနေတဲ့အနေအထားမျိုးရောက်သွားမပြောင်းနိုင်တဲ့အနေအထားမျိုး ဖြစ်သွားနော်ဒါကြောင့်မလို့ဆိုကြတယ်ကုသခြင်းနဲ့ကာကွယ်ခြင်းကကောင်းတယ်လို့ မဖြစ်ခင်ကကြိုတင်ပြီးတော့ဇမရေးပညာတွေပေးထားလို့ဖြစ်လာမှကုစားခြင်းဟာ side effect တွေကိုဖြစ်ပေါ်စေဖိတ်ခေါ်ထားသလိုပြဿနာတွေကို ဖိတ်ခေါ်ထားသလိုဖြစ်တတ်တယ်ဆိုတာအင်တန်မှတတိထားစရာကောင်းတဲ့အချက်တစ်ခုပဲပေါ့ယနေ့ကဘာမှာတကယ်ဖြည့်ရှင်းလို့အမှားမရှိတဲ့ဖြည့်ရှင်းနည်းကတော့မေတ္တာတရားပဲဖြစ်တယ်ပေါ့ အကယ်၍လူသားတိုင်းလူသားတိုင်းမေတ္တာတရားအခိုင်အမာထားနိုင်ကြမယ်ဆိုရင်ဘာပြဿနာမှတက်လာစရာအကြောင်းမရှိဘူးဒါကြောင့်မို့မေတ္တာတရားကိုခြေခံထားပြီးတော့ဖြည့်ရှင်းမှုအမုန်းတရားတွေကိုလျှော့ချဖို့အမုန်းတရားတွေကိုလျှော့ချဖို့အတွက်လောဘတွေကိုလည်းလျှော့ချဖို့အလုံးလောကကြီးမှာလူတိုင်းလူတိုင်းဟာတဘဝတခဏပဲနေကြတာအလုံးဟာ ကိုပိုင်တဲ့ပစ္စည်းတွေဟာလည်းပဲတခဏပဲပိုင်ဆိုင်ကြတယ်ကိုရှိကကိုရဲ့ဘိုးဘွားမိဘတွေသူတို့ရှာဖွေစုဆောင်းထားခဲ့တဲ့သူတို့ပိုင်ဆိုင်တဲ့မြေတွေယာတွေခြံတွေတိုက်တာတွေရွှေတွေငွေတွေအလုံးဟာအမွေပေးပြီးတော့ပျောက်ကွယ်သွားကြတာတွေကြီးပဲအကုန်အဲ့ဒီသဘောတရားတွေကိုဆင်ញင်စဉ်းစားပြီးမိမိရရှိလာတဲ့ပစ္စည်းဥစ္စာတွေပေါ်မှာ မေတ္တာတရားနဲ့အများအတွက်သုံးချမယ်အများကလည်းပဲအေးသူတို့ကြိုးစားလို့သူတို့လုံလဝိရိယနဲ့သူတို့ရဲ့ကောင်းမွန်တဲ့ကံတရားတွေကြောင့်ကုသိုလ်ကောင်းမှုတစ်ချိန်ကလုပ်ခဲ့ကြလို့အကျိုးပေးတာတို့တွေမနာလို့မရှုစိတ်ဖြစ်เสียမလို့သူတို့ရဲ့သူတို့ကိုမိခိုပြီးသူတို့ရဲ့အကျိုးစီးပွားကိုတို့တွေ ဆောင်ရွက်ရင်းနဲ့တို့ရဲ့စောင်းဝတ်နေလည်းပြည်လည်မယ်လို့ဆင်းရဲသူများကလည်းဒီလိုစိတ်ထဲမှာမေတ္တာထားချမ်းသာတဲ့လူတွေကလည်းတို့ရလာတဲ့ပစ္စည်းဟာအများအတွက် ဖြစ်စေမယ်လိုအပ်တဲ့ပုဂ္ဂိုလ်တွေကိုဖြည့်ဆည်းပေးမယ်ဆိုတဲ့မေတ္တာထားအဲ့ဒီလိုမေတ္တာထားပြီးတော့အပြန်အလှန်လက်တွဲညီညာကုစားသွားကြမယ်ဆိုလို့ရှိရင် ဘဝခရီးရဲ့မညီညာမှုတွေအဖုအထစ်တွေအာလုံးပြေချောသွားမှသာဖြစ်တယ်ပေါ့မေတ္တာဆိုတဲ့ပေါင်းကူးဘလောက်ပဲကြီးမားတဲ့ကြွာချချက်ကြီးပဲဖြစ်ဖြစ်ဘလောက်ပဲနဲ့ဆိုင်တဲ့၆ကဘာကြီးပဲဖြစ်ဖြစ်မေတ္တာပေါင်းကူးတရားနဲ့ကူးလိုက်မယ်ဆိုလို့ရှိရင်အရာရာဟာချောပြေသွားမှာပဲဖြစ်တယ်အရေးကြီးဆုံးကအမုန်းတရားတွေကိုရှင်းချဖို့ မေတ္တာဘာဝနာ ပွားများ အထုတ်တဲ့နဲ့ဒါကဘုရားမြတ်စွာရဲ့အဆုံးအမနဲ့ဖြည့်ရှင်းခြင်းသာဖြစ်တယ်နော်မေတ္တာတရားဆိုတာဟာလူတိုင်းလူတိုင်းနဲ့တင့်တော်လို့ယနေ့ကဘာကြီးမှာအမုန်းတရားတွေအလွန်များပြားပြီးတော့လာအမုန်းတရားလို့ဆိုတဲ့နေရာမှာ ဘာသာချင်းမတူတဲ့ပုဂ္ဂိုလ်တွေအတွင်းမှာလဲမုန်းတိကြစီးပွားဥစ္စာပြိုင်ဘက်တွေအတွင်းမှာလဲမုန်းတိကြဆင်းရဲသူနဲ့ချမ်းသာသူချမ်းမှာလဲမုန်းတိကြလူမျိုးတူနဲ့တူနိုင်ငံတနိုင်ငံနဲ့တနိုင်ငံကြားမှာလဲမုန်းတိကြဆိုတဲ့ဒီအုပ်စုလိုက်အုပ်စုလိုက်ဂရုတွေချားမှာအမုန်းပွားနေခြင်းဟာမေတ္တာတရားခန်းချောက်လာတာခြင်းပဲဖြစ်တယ်ပေါ့ အကယ်၍သာမေတ္တာတရားထားနိုင်ကြမယ်ဆိုလို့ရှိရင်အမုန်းပွားစရာဘာမှမရှိဘူးအမုန်းတရားပျောက်ကင်းသွားအောင်မေတ္တာဘာဝေတ္တပါဒေါသတပဟာနာယဒေါသတပဟာနာယအမုန်းစိတ်တွေရန်လိုစိတ်တွေဖယ်ရှားပြစ်နိုင်ဖို့အတွက်မေတ္တာဘာဝေတ္တပါမေတ္တာကိုကိုယ်စိတ်ထဲမှာဖြစ်ပွားစေရမယ်လို့ မြတ်စွာဘုရားရဲ့အဆုံးအမအတိုင်းလိုက်နာဆောင်ရွက်ကြမယ်လူတိုင်းလူတိုင်းဟာဒါဗုဒ္ဓရဲ့အဆုံးအမကိုလိုက်နာခြင်းဟာဘာသာတရားတစ်ခုမဟုတ်ဘူးဘုရားရဲ့အဆုံးအမကိုလိုက်နာခြင်းဟာတဘာဝရဲ့အဆုံးအမကိုလိုက်နာခြင်းဓမ္မကိုလိုက်နာကျင့်သုံးခြင်းသာဖြစ်တယ်လူတိုင်းလူတိုင်းဟာအသက်ရှင်နေတာအစာစားလို့အသက်ရှင်တာအဲ့ဒီအစာစားတယ်လို့ပဲမေတ္တာပွားတာဆိုတာ ဘာသာတရားနဲ့သက်ဆိုင်ခြင်းမရှိဘဲနဲ့သဘာဝတရားနဲ့ဒါသက်ဆိုင်တယ်လူတွေလူတွေဟာတန်ရှင်းလတ်ဆက်တဲ့လေကို ရှူချိုက်လိုက်တဲ့အခါမှာကျမရေးအတွက်ထောက်ကူစိတ်အားတွေလန်းဆန်းလို့ခန္ဓာကိုယ်တွေပင်မနွမ်းနယ်မှုတွေပျောက်ကင်းလို့ကျမတန်ဆွမ်းမှုကိုလက်ဆက်တဲ့လေကနေဖြစ်ပေါ်စေသလိုပဲမေတ္တာစိတ်ဓာတ်ထားလိုက်မယ်ဆိုရင်ကွဲပြားခြားနားနေတဲ့ ကွဲပြားခြားနားမှုကိုအကြောင်းပြုပြီးတော့ဖြစ်နေတဲ့တဥတူမုံတီးခြင်းရန်လိုခြင်းဆိုတဲ့ဒီဒေါသတရားတွေဟာပြင်းငြိမ့်ပြီးအလုံးအပြန်အလှန်မေတ္တာထားပြီးတော့ကဘာကြီးဟာငြိမ်းချမ်းမှုကိုလျင်မြန်စွာရရှိသွားနိုင်တာပေါ့အဲ့ဒါကြောင့်မို့လို့လူတိုင်းလူတိုင်းအတွက်လိုအပ်ဆုံးအရာတစ်ခုဟာမေတ္တာတရားပဲဖြစ်တယ်ပေါ့မေတ္တာဆိုတာမိတ်ဆွေရဲ့စိတ်ဓာတ်မျိုးမွေးတာ မိတ်ဆွေတယောက်ကမိတ်ဆွေတယောက်ပေါ်မှာထားတဲ့စိတ်ဓာတ်ဟာမေတ္တာပဲမေတ္တာဆိုတာပါဠိစကားပါဠိဝေါဟာရမေတ္တာအဲ့ဒီမေတ္တာဆိုတဲ့ပါဠိဝေါဟာရရဲ့မူရင်းကဘယ်ကလာတာတုံးဆိုမိတ္တဆိုတဲ့စကားလုံးကလာမိတ္တဆိုတာမိတ်ဆွေအပေါင်းအသင်းခင်မင်သူတွေမိတ္တ မိတ်ဆွေတွေဖြစ်ကြတယ်အပေါင်းအသင်းတွေဖြစ်ကြယဉ်ဤသူအဲ့ဒီယဉ်ဤသူ အချင်းချင်းမိတ်ဆွေအချင်းချင်းရဲ့စိတ်ဓာတ်ကိုမေတ္တာလို့ခေါ်တာအဲ့ဒီစိတ်ဓာတ်ကိုကိုယ်တဏ္ဍာမှာအခိုင်အမာ ထားဖို့လိုအပ်တယ်မေတ္တာပွားတယ်ဆိုတော့မေတ္တာစိတ်ဓာတ်ကိုကိုယ့်ရဲ့နှလုံးသားထဲရောက်အောင်လှုပ်ခြင်းအခိုင်အမာတည်ဆောက်ခြင်းကို ဆိုလိုတယ် မေတ္တာဖို့လေးရွတ်ယုံနဲ့မေတ္တာပွားနေတယ်လို့ဒီလိုပြောတာမဟုတ်ဘူးစိတ်ကနေပြီးတော့မှစိတ်ထဲမှာမေတ္တာခိုင်မာသွားဖို့အောင်ကြိုးစားဖို့လိုအပ်တယ်ကိုယ်စိတ်ထဲမှာကိုယ့်ကိုယ်ဒီသုံးသပ်ပြီးတော့ကြည့်ရကိုယ့်ဟာကိုယ်ဆင်ញင်သုံးသပ်ပြီးတော့ကြည့်ငါရဲ့နှလုံးထဲမှာအမုန်းတရားတွေရှိသလားလို့ဆိုတာ ကိုယ့်ကိုဆင်ញင်သုံးသပ်ကြည့်နှလုံးသားထဲမှာဘယ်သူကိုပဲကြည့်လိုက်ကြည့်လိုက် ကိုမုန်းတဲ့ပုဂ္ဂိုလ်ရှိသလားလောကကိုနဲ့အဆင်မပြေတဲ့ပုဂ္ဂိုလ်ပေါ်မှာစိတ်တွေဘယ်လိုထားသလဲကိုမှရန်သူတွေရှိသလားရှိတဲ့ရန်သူပေါ်မှာစိတ်ဘယ်လိုထားသလဲကိုနဲ့ခင်မင်တဲ့ပုဂ္ဂိုလ်ရှိသလိုကိုနဲ့အဆင်မပြေတဲ့ပုဂ္ဂိုလ်တွေရှိတယ်ကိုနဲ့မသိတဲ့ပုဂ္ဂိုလ်တွေရှိတယ် အဲ့ဒီပုံကိုယ်တွေပေါ်မှာငါရဲ့စိတ်နေသဘောထားဘယ်လိုရှိသလဲလို့ကိုယ့်ကိုယ်ကိုစစ်ဆေးပြီးတော့လိမ့်လာသုံးသပ်ကြည့်ရဖြစ်လိမ့်လာသုံးသပ်ကြည့်အမေရိကန်ချက်ကလှုပ်ပြီးတော့ကျမ်းမာရေးကိုဆန်းစစ်ကြည့်တယ်လို့ပဲကိုယ်စိတ်ကိုလည်းပဲအဲ့ဒီလိုစစ်ဆေးလေးလာပြီးတော့အဖြေရှာကြည့်တဲ့နေပေါ့ ငါမှမုံတဲ့ပုံကိုယ်တွေဘယ်နှယောက်ရှိသလဲဘယ်ပုံကိုယ်မျိုးတွေကိုငါမကြိုက်သလဲမုံသလဲငါရဲ့မုံမှုတိုင်းတာဟာဘလောက်ထိအောင်ကြီးမားသလဲတမန်အားဖြင့်မတဲ့ယုံမလားသူ့ပေါ်မှာသူ့ကိုမြင်စိတ်ထဲကမတဲ့ယုံမဲလားသို့မဟုတ်ဘာလို့ချင်တဲ့စိတ်တွေပေါက်တယ်လဲဆိုတာကအစကိုယ့်ရဲ့စိတ်ဓာတ်အနေထားတွေကိုလေ့လာသုံးသပ်ပြီးကြည့်ရအောင် အဲ့လိုသုံးသပ်ကြည့်လို့အဖြေထုတ်လာပြီငါမှမုံတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးနော်အလုံးပေါ်မှာတိခဏ်ဉဏ်ခွင့်လွတ်ခြင်းရှိတယ်မိတ်ဆွေပေါ်မှာထားတဲ့စိတ်ဓာတ်လို့ကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်ပေါ်မှာစိတ်ဓာတ်ထားနိုင်ရလားလို့ကိုယ့်ကိုယ်စဉ်းစဉ်သုံးသပ်ကြည့်မသိတဲ့ပုဂ္ဂိုလ်တွေပေါ်မှာရောအဲ့ဒီစိတ်ဓာတ်မျိုးမွေးနိုင်သလားမမွေးနိုင်သေးဘူးဆိုလို့ရှင်အေးလေ့ကျင့်ရမယ် ပုဂ္ဂိုလ်၄မျိုးခွဲကြည့်လိုက်၄မျိုးခွဲကြည့်လိုက်ဆိုတာအပုံ၄ပုံပုံကြည့်လိုက်တပုံကမိမိမိမိကိုယ်တိုင်နံပါတ်၁ကမိမိကိုယ်တိုင်ထားလူတွေဟာကိုယ့်ကိုယ်ဟိုအလေးပေးတတ်တဲ့အကျင့်ရှိလို့ကိုကတပုံထားနံပါတ်1နံပါတ်2ကကိုနဲ့ခင်မင်နဲ့မိတ်ဆွေနံပါတ်3ကကိုနဲ့မသိတဲ့သိတော်လဲ ခင်မင်မှုမရှိတဲ့မြင်ဘူးယုံကြားဘူးယုံ ရှိတဲ့ပုဂ္ဂိုလ်ထားနံပါတ်၄ကြတော့ကိုနဲ့မတည့်တဲ့ရန်သူကိုနဲ့ဆန့်ကျင်မဲ့လုပ်နေတဲ့ပုဂ္ဂိုလ်နံပါတ်၄ထားလိုက်၄မျိုးခွဲခြားပြီးတော့ကြည့်လိုက်တယ်အဲ့ဒီလို၄မျိုးခွဲခြားပြီးတော့ကိုယ်စိတ်ကိုလေ့ကျင့်ရမှာဘယ်လိုလေ့ကျင့်ရမှာ ကိုယ့်ပုဂ္ဂိုလ်ပြန်ပြီးတော့လေ့ကျင့်တဲ့အခါမှာကိုယ့်ရဲ့စိတ်ချမ်းသာကြွယ်ဝမှုကိုယ့်ရဲ့အစဉ်ပြေမှုစဉ်းစားလိုက်တိုင်းစဉ်းစားလိုက်တိုင်းလူတွေဟာကိုယ့်ကိုယ်အစဉ်ပြေခြင်းကြတယ်ချမ်းသာကြွယ်ဝခြင်းကြချမ်းသာခြင်းနဲ့ဆိုတဲ့စိတ်ဓာတ်ငါချမ်းသာပါစေငါအစဉ်ပြေပါစေငါကြီးပွားတိုးတက်ပါစေဆိုတာလူတိုင်းမှာအဲ့ဒီစိတ်ဓာတ်ပြည့်ဝရှိတယ် အဲ့တော့ကိုယ့်ရဲ့ချမ်းသာလိုမှုကိုယ့်ပေါ်မှာအစဉ်ပြေလိုမှုဆိုတဲ့ဒီစိတ်ဓာတ်ကိုယ်တဏ္ဍမှာအခြေခံလောက်တည်ထီအောင်လိမ့်လသုံးသပ်ပြီးတော့ထားပြီးအဲ့ဒီစိတ်ကလေးကိုကိုနဲ့ချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်ပေါ်မှာ transfer လုပ်ကြည့်လိုက်သူ့ပေါ်ပြောင်းပြီးတော့တင်ကြည့်လိုက် ကိုနဲ့ဓာန်တူဖြစ်သွားသလားသို့မဟုတ်တဆင့်ရော့သွားသလားကိုကိုကို ကြီးပွားခြင်းနဲ့စိတ်အဲ့ဒီကိုကိုကိုကြီးပွားတိုးတက်ခြင်းနဲ့စိတ်ကလေးကိုကိုမိတ်ဆွေပေါ်မှာလွှဲပြီးတော့တင်ကြည့်လိုက် စိတ်ထဲမှာအာယုန်နဲ့တင်ကြည့်လိုက်ကိုကိုကိုကြီးပွားတိုးတက်ခြင်းသလားကိုမိတ်ဆွေကြတော့ကြီးပွားတိုးတက်မှုကို မလိုလားသေးဘူးဆိုရင် ကိုမေတ္တာ တစ်ဖက်သားပေါ်မှာမရောက်သေးဘူးဆိုတာသိချသွားအဲ့ဒါကြောင့်မလို့ကိုကြီးပွားသလိုသူ့ကိုလည်းကြီးပွားစေခြင်းနဲ့ဆိုတဲ့စိတ်ဓာတ်မျိုးဖြစ်လာသည့်အထိအောင်ပြန်ပြီးတော့လေ့ကျင့်လေ့ကျင့်လိုက်တဲ့အခါကိုနဲ့ချစ်ခင်တဲ့ပုဂ္ဂိုလ်ကိုနဲ့နှစ်ဦးမခြားတဦးတည်းကဲ့သို့ ကွဲပြားခြားနားမှု မရှိတဲ့စိတ်နေသဘောထားတစ်ခုရသွားလိမ့်ကိုကြီးပွားသလို ကိုစားရင်စားသလိုကိုနေရင်နေသလိုရွှေနှစ်ပြားကိုကတ်လိုက်တဲ့အခါဆက်လိုက်တဲ့အခါမှာရွှေသားနှစ်ချက်ဆက်ဆက်လိုက်တဲ့အခါမှာကွက်ပြားခြားနားမှု မရှိသလိုစိတ်ဓာတ်အနေနဲ့လုံးဝတူညီတဲ့အနေထားတစ်ခုရသွားပြီဆိုလို့ရှိရင်နောက်တစ်ဆင့်တက်မယ်တစ်ကနေနှစ်ပြောင်းတာအောင်မြင်သွားပြီလို့ဒီလိုပြောအဲ့ဒီကြတော့ဗာကြိုးစားနှစ်ကနေသုံးကိုပြောင်းကြည့် ကိုယ်ရဲ့ကိုမိတ်ဆွေရဲ့ပေါ်မှာထားတဲ့စိတ်နေသဘောထားတွေဟာကိုယ်နဲ့မသိတဲ့ဒဇိမ့်တရားအပေါ်ခင်မင်းချင်းမုန်တီးချင်းမရှိတဲ့ပုံကိုယ်တွေဘယ်သူပဲဖြစ်ဖြစ်အဲ့ဒီပုံကိုယ်တွေပေါ်မှာပြောင်းပြီးတော့တင်ကြည့်လိုက်ငါလို့အဆင်ပြေပါစေပြောင်းပြီးတင်ကြည့်လိုက်တင်ကြည့်လိုက်တဲ့အခါမှာကိုယ့်ရဲ့မေတ္တာစူးရှားမှုဟာနှိမ့်ချနေသေးတယ်ဆိုရင် မအောင်သေးဘူး အဲ့ဒါကိုတင်ကြည့်တင်ကြည့်လိုက်တဲ့အခါမှာဒီဂရီပြည့်လာသည့်ထီအောင်တင်ကြည့်ကိုယ်ပေါ်မှာထားတဲ့စိတ်ဓာတ်မိတ်ဆွေပေါ်မှာထားတဲ့စိတ်ဓာတ်မျိုးတာမန်ပုဂ္ဂိုလ်တူပေါ်မှာထားနိုင်မလားလို့ဆိုတဲ့ဒီလိုစမ်းသပ်ပြီးတော့တိုးပွားလာအောင် လေ့ကျင့်ပေးလိုက်တဲ့အခါနောက်ဆုံးမှာနံပါတ်1နံပါတ်2နံပါတ်3ဟာရွှေသားရွှေပြား3ချက်တစ်ဆက်တည်းလို့ဖြစ်သွားတယ် ကွဲပြားခြားနားမှုမရှိဘူးဒီဂရီချင်းတူသွားပြီကိုယ်ပေါ်မှာထားတဲ့မေတ္တာမိတ်ဆွေပေါ်မှာထားတဲ့မေတ္တာကိုယ်နဲ့မသိတဲ့ပုဂ္ဂိုလ်ပေါ်မှာထားတဲ့မေတ္တာလို့ဆိုတယ်ဒီမေတ္တာ၃ရပ်ကွဲပြားခြားနားမှုမရှိတော့ဘူးဆိုရင်တစ်နှစ်သုံးအောင်သွားပြီဘာကြံတော့တော့ဆိုရင်နံပါတ်၄အဲ့ဒီနံပါတ်၄ပေါ်ကိုဒီစိတ်ဓာတ်ကိုပြောင်းရွှေ့ပြီးတော့တင်ကြည့်လိုက် တင်ကြည့်လိုက်တဲ့အခါကျတော့ရန်သူပေါ်မှာမေတ္တာထားဖို့ဆိုတာအလွန်ခဲနေသူ့ပေါ်မှာမေတ္တာထားဖို့ခဲနေဘာလို့လို့ဆိုရင် မုံတိစိတ်တွေကရှိနေတာအဲ့တော့အဲ့ဒီမုံတိစိတ်တွေပျောက်သွားသည့်ထိအောင်တင်ကြည့်တဲ့အခါမအောင်မြင်လို့တင်လိုက်ချော်ထွက်သွားလိုက်တင်လိုက်ချော်ထွက်သွားလိုက်စိတ်မပြတ်နဲ့ဒီခံခြင်းခွင့်လွတ်ခြင်းဆိုတာတွေနဲ့ပံ့ပိုးပေးပြီး နောက်ဆုံးပေါ်မှာသူ့ပေါ်မှာမေတ္တာပြိုးလို့ရအောင်ကြိုးစားမေတ္တာပြိုးလို့ရသည့်ထီအောင်ကြိုးစားရင်းကနေတဖြည်းဖြည်းမေတ္တာဒီဂရီကိုမြင့်ပေးလိုက်တဲ့အခါမှာတစ်နှစ်သုံးလေးဟာရွှေသားတစ်ချက်ထဲလို့ရွှေပြားတစ်ချက်ထဲလို့ဖြစ်သွားအောင်ကြိုးစားအထောက်အပံ့ဒီလိုဆိုလို့တယ်နော်တစ်နှစ်သုံးလေးဟာကွဲပြားခြားနားမှုမရှိတော့ဘူးမိမိကိုယ်တိုင်ဆိုတဲ့နံပါတ်1ကိုယ့်ရဲ့မိတ်ဆွေဆိုတဲ့နံပါတ်2 တာမန်ပုဂ္ဂိုလ်တူတယောက်ဆိုတဲ့နံပါတ်3ကိုနဲ့မတည့်သူလို့ဆိုတဲ့နံပါတ်4ဒီကွဲပြားခြားနားမှုတွေဟာလုံးဝမထင်တော့ပဲနဲ့တခုတည်းအသွင် ဆောင်သွားပြီဆိုရင်ကိုယ့်ရဲ့မေတ္တာစိတ်ဓာတ်အောင်မြင်သွားပြီလို့ဒီလိုပြောအဲ့ဒါလို့စမ်းသပ်ပြီးတော့မေတ္တာတရားကိုတည်ဆောက်နိုင်ရမယ်တဲ့အဲ့ဒါတာမန်နဲ့တော့လွယ်ကူမှာတော့မဟုတ်ဘူးသို့တော့ မဖြစ်နိုင်တာကို ပြောတာလည်းမဟုတ်ဘူးကြိုးစားအထုတ်တဲ့ပုဂ္ဂိုလ်တွေအောင်မြင်ကြီးပွားသွားတာမျိုးတွေအောင်မြင်တဲ့အနေအထားမျိုးရသွားတာတွေရှိတယ်။အေးဒါကြောင့်မို့အလုံးဘုရားဘာသာဝင်တွေသိကြတဲ့ပရိကြီး7တုတ်ထဲမှာပါတဲ့ခန္ဓာတုတ်မှာကြည့်မေတ္တာပွားပုံလေးတစ်ခုတဗ္ဗေဗတ္တရာနိပတ္တန္တုမာကင်စီပပမာကမဟာ အတိပ္ပယ်ကဘာတော့ဆိုရင်ဘသူမဆိုအကောင်းနဲ့ပဲကြုံတွေ့ကြပါစေဟောဘသူမဆိုကောင်းတာနဲ့ပဲကြုံ တွေ့ကြပါစေတပိပတ္တရာနိပတ္တန္တုအကောင်းကိုသာတွေ့ကြပါစေမကင်စီပပမာကမဘသူအပေါ်မှာမကောင်းဒါမဖြစ်ပါစေနဲ့အေးအလုံးအစဉ်ပြေကြပါစေအလုံးဟာ အောင်မြင်ကြီးပွားကြပါစေဘယ်သူမှအရှုံးမထွက်ပါစေနဲ့အလုံးကဘာသူကဘာသားအလုံးပေါ်မှာ စိတ်ကိုတင်ကြည့်ပြီးတော့မေတ္တာတရားနဲ့လွှမ်းခြုံကြည့်ရအဲ့လိုလို့အဲ့ဒီနီးနဲ့လဲလုံးလို့ရတယ်နောက်တစ်ခုကဘာကြီးမှာဒီကနေ့ရေးနေတဲ့ဂျာနယ်တွေသတင်းတွေတယ်လီဗီရှင်းတွေရေဒီယိုတွေကလာနေတဲ့ကဘာသတင်းတွေကြည့်လိုက် အမုန်းတရားတွေခြေခံပြီးတော့သတ်ဖြတ်နေကြတာတွေအများကြီးရှိတယ်စစ်ပွဲဖြစ်နေတဲ့နိုင်ငံတွေသတ်ဖြတ်နေကြတယ်အဲ့ဒါတွေကြတော့အာယုံပြုတ်ကြည့်လိုက်ပြီးတော့နေညမညတဒုက္ခမိတ်ဆေယတယောက်တယောက်ဆင်းရဲတာကို မလိုလားကြပါစေနဲ့တဝူးနဲ့တဝူးဆင်းရဲအောင် မလုပ်ကြပါစေနဲ့ဆိုတဲ့ဒီမေတ္တာတရားနဲ့လွှမ်းခြုံပြီးတော့ပို့ပေးရ မေတ္တာပို့တယ်ဆိုတာလူတွေကတော့ထင်ကြတယ်မေတ္တာပို့ရင်မေတ္တာသူ့စီရောက်သွားတယ်လို့ဒီလိုအောင်းမေ့ကြမဟုတ်ဘူးကိုယ်နှလုံးသားထဲမှာငြိမ်းချမ်းမှု အမုန်းတရားကင်းအောင်လုပ်ခိုင်ခြင်းပဲဖြစ်တယ်ကိုယ်နှလုံးသားထဲကအမုန်းတရားကင်းသွားတာနဲ့တပြိုင်နက်ပတ်ဝန်းကျင်ရဲ့မေတ္တာကူးစက်မှုဆိုတာလေတဘာဝအားလျော်စွာဖြစ်ပေါ် reaction ဆိုတဲ့တဘာဝ တရားအရာတုံ့ပြန်မှုလေးတွေတော့ရှိတာအေးအလုံးနေညမညတဒုက္ခမေဆရာတူးကိုတူးကဆင်းရဲအောင်မလုပ်ကြပါစေနဲ့နာပရောပရဏိကုဝေထာတူးတူးမလိမ်မညာကြပါစေနဲ့ဒီမေတ္တာလေးတွေပို့နာတိမင်းကြီးထကတ္တစိနာကိဉ္စီ ဗျာရောတနာပฏิကတင်ညနေညမညတဒုက္ခမိတ်ဆေယတုဒ္ဓမုံတရားတွေနဲ့မဆက်ဆံကြပါစေနဲ့မုံတိတဲ့စိတ်တွေမထားကြပါစေနဲ့ဟောတယ်လို့လောကကြီးတစ်ခုလုံးကိုခြုံငုံပြီးတော့မိမိရဲ့မေတ္တာကိုလူတိုင်းလူတိုင်းကလွှမ်းခြုံနိုင်အောင်ကြိုးစားသွားကြမယ်ဆိုလို့ရှိရင်လူတိုင်းလူတိုင်းရဲ့ရင်ထဲမှာအမုန်းတရားတွေဟာပျောက်ကင်းသွားမှာတေချာတယ်ပေါ့ အဲ့ဒါလို့အမုန်းတရားတွေပျောက်ကင်းလို့မေတ္တာလွှမ်းခြုံထားမယ်ဆိုလို့ရှင်ခုနလိုကွဲပြားခြားနားမှုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ပြဿနာတွေဆိုတာမရှိနိုင်တော့နော်ပြဿနာတွေဆိုတာမရှိနိုင်တော့ဘူးအင်တာမငြိမ်းချမ်းတဲ့ကဘာတစ်ခုဖန်တီးလောက်ကင်နိုင်မှာဖြစ်တယ်ပေါ့မေတ္တာဘာဝနာပွားခြင်းဖြင့်နံပါတ်1မိမိရဲ့ယင်တဲ့နှလုံးထဲမှာ ဒီမေတ္တာတရားကို တိဆောက်ပေးခြင်းအပြင်မိမိကိုယ်တိုင်ရရှိလာမဲ့အကျိုးတရားတွေကလည်းအလုံးတန်ဖိုးရှိအလုံးပတ်ဝန်းကျင်နဲ့ဆက်ဆံရေးပြေးလဲလာပြီးကဘာကြီးတစ်ခုလုံးငြိမ်းချမ်းပြီးတော့မေတ္တာခြုံမလုံတယ်လို့ဆိုတဲ့အတိုင်းလောကကြီးတစ်ခုလုံးဟာမိမိကဘသူရဲ့ယန္တုမမဟုတ်တာမိမိကဘသူရဲ့ယန္တုမမဟုတ်ရင် မိမိမှာရန်သူမရှိဘူးနဲသွားနိုင်တယ်လို့ဒီလိုဆိုလုံးသို့တော့အရေးကြီးတာကကိုကတစ်ဖက်သားရဲ့ရန်သူမဟုတ်ဖို့ကအရေးကြီးတယ်ကိုရန်သူရှိတာမရှိတာဟာကိုကြောင့်ရှိတာမဟုတ်ဘူးတစ်ဖက်သားကြောင့်ရှိတာကိုကသူ့ရန်သူမဖြစ်ဖို့ပဲအရေးကြီးတယ်သူကကိုရန်သူဖြစ်တာသူနဲ့သာဆိုင်တယ်ပေါ့အဲ့တော့ကိုဘက်ကကိုကသူ့ရဲ့ရန်သူမဖြစ်ဖို့အရေးကြီးတယ် ကိုသည်ဘသူရဲ့ရန်သူမှမဖြစ်ဘူးအလုံးရဲ့မိတ်ဆွေသာဖြစ်ရကြံတဲ့လူတွေက ကိုရန်သူဖြစ်ခြင်းဖြစ်မယ်ကိစ္စမရှိဘူးကိုကတိခန့်ခြင်းခွင့်လွှတ်ခြင်းဖြင့်မေတ္တာမပြတ်နေမယ်ဆိုလို့ရှိရင်ကိုဘက်ကမေတ္တာခြုံထားခြင်းပဲဖြစ်တယ်ပေါ့အဲ့ဒါလို့မေတ္တာခြုံထားပြီးတော့ကိုယ့်ဘက်ကရင်နဲ့နှလုံးထဲမှာမေတ္တာတရားကို ပွားများအထုတ်ထားမယ်ဆိုလို့ရှင်မေတ္တာတရားပွားများအထုတ်တဲ့ပုဂ္ဂိုလ်မှာကြီးမားလာတဲ့အကျိုးကျေးဇူးတွေဟာဖြစ်ပေါ်လာမှာဖြစ်တယ်ကြီးမားလာတဲ့အကျိုးကျေးဇူးတွေဖြစ်ပေါ်လာလူတိုင်းလူတိုင်းဟာမေတ္တာပွားမယ်ဆိုရင်တကဘာလုံးမှာရှိကြတဲ့တရားတွေရောအလုံးတတ္တလောကကြီးတစ်ခုလုံးဟာငြိမ်းချမ်းသာယာပြီးပြဿနာတွေကင်းသွားနိုင်တယ်သို့တော့ လူအ ਨੇ စုကသာမေတ္တာပွားပြီးလူအများစုကဒေါသအာဃာတတွေမုန်းတီးမှု ရှိနေတယ်ဆိုရင်ကဘာကြီးဟာငြိမ်းချမ်းအောင်မှမဟုတ်သေးဘူးပေါ့တူနဲ့တူတဖြည်းဖြည်းလူသားတွေဟာ တိုးချက်တိုးချက်ပြီးတော့မေတ္တာပွားသွားနိုင်ကြမယ်တရားကွယ်မှာရှိတဲ့ပုဂ္ဂိုလ်တွေအလုံးမေတ္တာထားနိုင်ကြမယ်တမြို့နယ်မှာရှိတဲ့ပုဂ္ဂိုလ်တွေအလုံးမေတ္တာထားကြမယ် တတိုင်းပြည်မှာရှိတဲ့ပုဂ္ဂိုလ်တွေတိုင်းဒေသတစ်ခုမှာရှိတဲ့ပုဂ္ဂိုလ်တွေပြည်နယ်တစ်ခုမှာရှိတဲ့ပုဂ္ဂိုလ်တွေမေတ္တာထားမယ်တနိုင်ငံလုံးမှာရှိတဲ့ပုဂ္ဂိုလ်တွေမေတ္တာထားမယ်တကမ္ဘာလုံးမှာရှိတဲ့ပုဂ္ဂိုလ်တွေကမေတ္တာပွားလာကြမယ်ဆိုလို့ရှိရင်တော့ကမ္ဘာကြီးဟာငြိမ်းချမ်းမှုတွေပြည့်ဝရလာမှာဖြစ်တယ်အဲ့ဒါလိုရောဖြစ်နိုင်သလားလို့ဆိုတာကြတော့ဖြစ်ဖို့အလွန်ခဲရင်းတယ်ပေါ့သို့တော့ ကိုကိုယ်တိုင်ကတော့ဖြစ်အောင်ကြိုးစားကိုကိုယ်တိုင်ကဖြစ်နိုင်သလားဆိုရင်ဖြစ်နိုင်တခြားသူတွေဖြစ်တာမဖြစ်တာကိုယ်နဲ့သက်ဆိုင်ခြင်းမရှိဘူးမိမိကိုယ်တိုင်ဖြစ်အောင်ကြိုးစားအဲ့ဒါလို့ကြိုးစားပွားများအထုတ်ခြင်းဖြင့်ကိုယ့်ရဲ့ယင်တဲ့နှလုံးမှာတဲမှာရှိတဲ့ဒေါသဆိုတဲ့ယံသူဟာကိုယ်မှာတော့ကင်းသွားတာအဲ့ဒီဒေါသကဒုက္ခပေးတာနဲ့ပြင်ဘက်ကပုဂ္ဂိုလ်ယံသူကဒုက္ခပေးတာ ဒုက္ခနှစ်မျိုးရှိရန်သူနှစ်မျိုးရှိတယ်လို့မှတ်ကိုယ်စိတ်ထဲမှာ ဖြစ်နေတဲ့ဒေါသဆိုတဲ့ရန်သူကတမျိုးကိုယ်ပေါ်မှာမလုံမုံတာဖြစ်နေတဲ့ပုဂ္ဂိုလ်ကရန်သူကတမျိုးအပြင်ရန်သူကတမျိုးလို့အဲ့ဒါလို့ရန်သူနှမျိုးရှိတဲ့ထင်ပဲဘယ်ရန်သူကိုပို့ပြီးတော့တတိထားရသလဲဘယ်ရန်သူက ပို့ပြီးတော့ဒုက္ခပေးနိုင်သလဲ စဉ်းစားကြည့်အပြင်ဘက်ကလူပုဂ္ဂိုလ်ဆိုတဲ့ယန္တုဟာကိုယ့်ကိုလှုပ်ချင်မှလှုပ်နိုင်တယ်အခွင့်အရေးတွေအများကြီးတာမသူဟာကိုယ့်ဒုက္ခပေးလို့ရအလွယ်တကူနဲ့ကိုယ့်ဒုက္ခပေးလို့မရဘူးသူ့အတွက်အလွန်အမင်းကြီးစိုးရိမ်စရာမရှိဘူးအေးအလွယ်တကူကိုယ့်ဒုက္ခပေးနိုင်တာကိုယ်နှလုံးထဲမှာရှိတဲ့အမုန်းတရားဆိုတဲ့ယန္တုကတော့ကိုယ့်ကိုအချိန်မရွေးဒုက္ခပေးတယ် အိတ်နေရင်လည်းဒုက္ခပေးမှာပဲအိမ်ထဲနေရင်လည်းဒုက္ခပေးမှာပဲစားနေရင်လည်းဒုက္ခပေးမှာပဲသူကကိုယ့်ရဲ့ရင်ထဲနှလုံးထဲမှာရောက်နေတဲ့ယန္တူလို့ခေါ်တယ်ခုနကအပြင်ယန္တူကကိုယ့်ကိုဒုက္ခပေးမယ်ဆိုရင်အများဆုံးဟာဒီဘဝမှာကိုယ်အသက်သေးသွားအောင်သူကလုံနိုင်တယ်ပေါ့အများဆုံးလုံနိုင်တာကိုယ်သေးအောင်ကိုယ်ကိုတတ်နိုင်တယ်ဒါအများဆုံးပဲ ကိုကျိုးပဲ့သွားအောင်လုပ်နိုင်တယ်ကိုစီးပွားတွေပြက်သွားအောင်လုပ်နိုင်တယ်ကိုဒုက္ခရောက်အောင်လုပ်နိုင်တယ်ဒီအတိုင်းတာတခုပဲရှိတယ်ကိုယင်ထဲမှာရှိတဲ့ဒေါသဆိုတဲ့အမုန်းရံသူကြတော့တေတိချမ်းမဲနိုင်အပင်ငရဲကိုပုတ်ပြစ်မယ်အပေါ်ငရဲရောက်တဲ့အခါအမုန်းတရားတွေဟာထပ်ပွားလာလို့ငရဲမှာရှိကြစွာခံရမယ်အဲ့ဒီအနေလွတ်လာတဲ့အခါတရိစ္ဆာန်ဘဝရောက်မယ် အမုန်းတရားတွေနဲ့အချင်းချင်းနှိပ်စက်တာမျိုးဖြစ်မယ်အဲ့ဒီကနေပြီးပြိတ္တာဘဝရောက်မယ်အဲ့ဒီကနေတက်တာခွင့်ရလို့လူဘဝရောက်လာလို့ရှင်အယုတ်ဆိုးအကြီးတန်းဖြစ်လာတယ်ယောဂဝေဒနာများတဲ့ပုဂ္ဂိုလ်ဖြစ်လာတယ်မလှမပတွေဖြစ်လာဟောဒုက္ခပေးလိုက်တာတဘဝတည်းမကဘူးငရဲချပြစ်တာလဲသူပဲပြိတ္တာဘဝရောက်အောင်လှုပ်တာလဲသူပဲတရိစ္ဆာန်ဖြစ်အောင်လဲလှုပ်တာသူပဲ လူဘဝရောက်လို့ရှင်လည်းအယုတ်ဆိုးအချီးတန်ဖြစ်အောင်လှုပ်လိုက်တာလဲသူပဲရင်တွဲကအမုန်းရံသူဟာပို့ပြီးတော့ဆိုးကျိုးတွေကိုဖြစ်ပေါ်စေနိုင်တယ်ဒါကြောင့်မို့လို့သူ့ကိုအရင်ရှင်းနိုင်ဖို့အရေးကြီးတယ်သူနဲ့ပြင်ဘက်ကပုဂ္ဂိုလ်ရန်သူနှစ်ဦးရှင်းလိုက်လို့ရှင် ပြင်ဘက်ကပုဂ္ဂိုလ်ရန်သူကဒုက္ခပေးနိုင်တာအနည်းငယ်မျှသာရှိတယ်အတွင်းရန်သူဖြစ်တဲ့ အမုန်းတရားကဒုက္ခပေးတာအလွန်ကြီးမားတယ်လို့ဒီလိုမှတ်သားတာပေါ့ဒါကြောင့်မို့လို့မိမိရဲ့တဏ္ဍမှာမေတ္တာတရားတိဆောက်ဖို့ကပိုအရေးကြီးတယ်လူတိုင်းလူတိုင်းမေတ္တာတရားတိဆောက်ခြင်းအပြင်မိမိမေတ္တာရဲ့အစွမ်းသက်ရောက်မှုဟာအများထဲမှာနော်မြစ်ထဲကရေတစ်စက်ပဲဖြစ်စေကိုယ့်ရဲ့မေတ္တာသက်ရောက်မှုဟာ ကောင်းကျိုးချမ်းသာကို မိမိကိုယ်တိုင်ကိုတော့ကြီးမားတဲ့အကျိုးကျေးဇူးတွေကိုဖြစ်ပေါ်စေမှသိကြတယ်။ဒါကြောင့်မို့လို့မြတ်စွာဘုရားသခင်ကိုရောမြတ်ကအင်္ဂုတ္တရနိကေလာတဲ့မေတ္တာနိတန်တမေတ္တာတုတ်တဆိုတဲ့ထဲမှာမြတ်စွာဘုရားကဘယ်ပုံဟောလဲ။ယဟန်တွေကို တိုက်တွန်းပြီးတပိတာဝကတွေကိုတိုက်တွန်းနှိုးဆော်ပြီးတော့မြတ်စွာဘုရားဟောတဲ့တရားမေတ္တာယဘိက္ခွေစေတောဝိမု ക്തി ယာ အာတိဝိတာယဘာဝိတာယလို့စချီပြီးတော့မြတ်စွာဘုရားကမေတ္တာရဲ့အကျိုးတွေကိုဧကာတတအာနိတန်တာပါတိခင်ခာတဲ့စိတ်တုံးဝိမု ക്തി လို့ဆိုတဲ့ဒေါသကလွတ်မြောက်တဲ့ဒေါသကလွတ်သွားတဲ့မေတ္တာတရားကုသဏမှာဖြစ်ပွားအောင် လုပ်နိုင်ပြီဆိုလို့ရှိရင်တဲ့လုပ်တဲ့ပုဂ္ဂိုလ်ဟာအလဟတမဖြစ်ပါဘူးเนาะ ကိုမေတ္တာပွားသည့်အတွက်ကြောင့်တစ်ဖက်သားတွေငြိမ်းချမ်းမှုရသည်ဖြစ်စေမရသည်ဖြစ်စေမိမိအတွက်ကတော့ကြီးမားသောအကျိုးကျေးဇူးတွေကိုရပါတယ်မြတ်စွာဘုရားဒီလိုဟောအဲ့ဒီမှာမေတ္တာဆိုတာကိုစေတောဝိမု ക്തി ဆိုအမုန်းကလွတ်ကင်းသွားသည့်ထိအောင်ပွားနိုင်ရခုနပြောတဲ့နံပါတ်1 2 3 4 တပြေးညီဖြစ်သွားအောင်တစ်ပေါ်မှာစိတ်ထားတသလိုနှစ်နဲ့သုံးလေးပေါ်မှာလဲစိတ်ထားတူညီတဲ့စိတ်ထားနိုင်အောင်အမုန်းတရားတွေလုံးဝရင်ထဲကနေကင်းစင်းသွားတော့အမုန်းတရားတွေကစိတ်ကလေးလွတ်မြောက်သွားသည့်ထိအောင်မေတ္တာတရားကို ပွားရမယ်တဲ့အဲ့ဒါကိုမေတ္တာစေတောဝိမု ക്തി လို့ခေါ်အဲ့ဒီမေတ္တာစေတောဝိမု ക്തി ဆိုတာဇံရသည့်ထိအောင်ပွားတဲ့မေတ္တာမျိုးကိုဆိုလိုတယ် တမ္မာမေတ္တာပို့တဲ့အပို့မျိုးမဟုတ်ဘူးခိုင်မာတဲ့မေတ္တာမျိုးပြောတာခိုင်မာတဲ့စိတ်ဓာတ်မေတ္တာစိတ်ဓာတ်ကဘလောက်ထိအောင်ထားနိုင်တယ်လဲဆိုတဲ့ကြန့်ခိုင်တဲ့မေတ္တာစိတ်ဓာတ်အာတိဝိတတလီတစားလုံးမယ်ဘာဝိတကိုယ့်ရဲ့ရင်ထဲမှာ ဖြစ်အောင်လုပ်မယ်ဘဟုလိကတချိန်ချိန်အချိန်ဖန်များစွာ လုပ်မယ်ဆိုရင်တစ်ဆက်တစ်မျိုးသောအကျိုးအာနိသင်တွေကိုရရှိခံစားနိုင်တယ်လို့ဒါလိုဆိုတယ် အဲ့ဒီမှာမေတ္တာကိုဘယ်လောက်ထိအောင်အသုံးပြုတယ်လဲလို့ဆိုရင်မေတ္တာတရားသည်ကိုယ့်အတွက်စီးเสียရရင်တစ်ဖွဲ့ဖြစ်တယ်လူတွေဟာခရီးသွားတဲ့အခါမှာဒီကနေ့ခေတ်မှာကားစီးပြီးတော့ကိုယ်ကားလေးနဲ့ကိုယ်သွားကြသလိုသွားရနေရဘယ်မှာပဲသွားသွားမေတ္တာဆိုတဲ့စိတ်နှလုံးမှာမေတ္တာဆိုတဲ့တရားလေးကိုကိုယ့်ရဲ့စီးရင်သဘောပဲ မေတ္တာလေးနဲ့ပဲသွားနေတယ်။သွားရရမှလည်းမေတ္တာနဲ့ပဲသွားတယ်။ကိုစီးတဲ့ယင်တစ်ဖွဲကားယင်တစ်ဖွဲအသုံးချတယ်။ကားယင်တစ်ဖွဲအသုံးချတယ်လို့မေတ္တာဟာဥပမာမဲ့ကိုယ့်ရဲ့မိတ်ဆွေပေါ်မှာမေတ္တာထားကြနာလားကိုယ်နဲ့မသိတဲ့အပေါ်မှာမေတ္တာထားကြနာလားကိုယ့်ရဲ့ရန်သူပေါ်မှာမေတ္တာထားကြနာလားဘယ်ဘက်ကိုဥလဲပေးလိုက်ပေးလိုက် ကားလေးဟာပဲပဲလှဲ့မောင်းမောင်းလမ်းရှိတဲ့နေရာသွားတာအဲ့ဒါလိုပဲကိုယ့်ရဲ့မေတ္တာဟာကိုယ်အသုံးပြုတဲ့ယင်လိုပဲဘယ်ဘက်ကိုဥလက်ဥလက်ရောက်သွားနိုင်တဲ့အနေအထားမျိုးဖြစ်အောင်လုပ်တာယာနိကတယင်တဖွယ်ဖြစ်အောင်မေတ္တာကိုပွားတဲ့ဝိထုကတမေတ္တာပေါ်မှာကိုယ့်ရဲ့ယတ္တိယာ ground အခြေခံအမာခံကြီးတစ်ခုဖြစ်အောင်ပွားတယ် အနုဋ္ဌိတဆိုတာမေတ္တာကိုအခိုင်အမာတည်ဆောက်တာပရိစိတမေတ္တာကိုပဲအမြဲတမ်းလေ့ကျင့်ထားတယ်မေတ္တာကိုလေ့ကျင့်ထားသည့်အတွက်ကြောင့်အမုန်းတရားကိုဟန်တားထားနိုင်တယ်သူတမရတ္ထမေတ္တာပေါ်မှာအချိန်များစွာကြိုးပမ်းအားထုတ်ထားပြီဆိုလို့ရှိရင်တဲ့မေတ္တာရဲ့အကျိုးကျေးဇူးဟာ7မျိုးထိအောင်ရရှိနိုင်တယ်လို့ဟောဒီလိုမြတ်စွာဘုရားမေတ္တာရဲ့အကျိုးကျေးဇူးတွေ ကိုပိုင်ရနိုင်တဲ့အကျိုးကျေးဇူးတွေဟာကိုနဲ့သက်ဆိုင်တဲ့အကျိုးကျေးဇူးတွေမြတ်စွာဘုရားရှင်းပြနံပါတ်1ကဘာလို့ဆိုရင်ဒုက္ခံသူပတိမေတ္တာနှလုံးသားရဲ့ပိုင်ရှင်ဟာအိတ်တဲ့အခါမှာချမ်းသာတာတာအိပ်ပျော်တယ်အေးမေတ္တာပြတ်နေပြီဆိုလို့ရှိရင်ချမ်းသာတာအိပ်ပျော်မှုမရှိနိုင်ဘူးချမ်းသာတာအိပ်ပျော်မှုကိုဖြစ်ချင်တယ် ချမ်းချမ်းသာသာအိပ်ရတယ်ဆိုတဲ့ပုဂ္ဂိုလ်မေတ္တာနှလုံးသားနဲ့ပြည့်ဝတဲ့ပုဂ္ဂိုလ်မျိုးပဲဖြစ်တယ်ချမ်းချမ်းသာသာအိပ်ရတယ်လို့နံပါတ်1အကျိုးကချမ်းချမ်းသာသာအိပ်ရမှနိုးတယ်အချို့ကြတော့နိုးလာတဲ့အခါလဲပြူလူပြဲတယ်နော်ဟိုချမ်းချမ်းသာသာအိပ်ရတဲ့အချိန်လေးမှာပဲဟိုအိတ်ကောင်းခြင်းမအိပ်ရနိုးလာတဲ့အခါမှာလဲစိတ်တည်ငြိမ်မှုကိုမရဘူး မေတ္တာနှလုံးသားပိုင်ရှင်ကြတော့အိတ်တော်လဲနှစ်နှစ်ချိုက်ချိုက်အိတ်ပျော်လာတဲ့အခါမှာလဲလန်းလန်းဆန်းဆန်းနဲ့ဒီလိုနိုးလာတာအိတ်နေတဲ့အချိန်မှာလဲနံပါတ်3ကနပါပကံသူပိနံပတ္တတိအိမ်မဲ့ဆိုးတွေမမက်ဘူးမေတ္တာလေးဟင်းနေတဲ့နှလုံးသားပိုင်ရှင်တွေဟာအိတ်တဲ့အခါအိမ်မောကြသွားတာအိတ်ပျော်သွားတာနဲ့တပြိုင်နက်ကြားနဲ့တွေ့ရတာတို့ဆင်နဲ့တွေ့ရတာတို့ရန်သူနဲ့တွေ့ရတာတို့ မောလို့ပန်းလို့အိပ်ပျော်နေတဲ့အတွင်းမှာတောင်တိုက်ခိုက်နေရတဲ့ဟာမျိုးတွေကြုံရတတ်တယ်လန့်ဖြန့်နေရတာမျိုးတွေလည်းကြုံရတတ်တယ်အိမ်မဆိုးတွေမေတ္တာတဲ့တဲ့မေတ္တာမရှိဘူးမေတ္တာ ပွားများအထုတ်မဲ့ဆိုရင်အိမ်မဆိုးတွေလည်းကင်းသွားတယ်နှစ်နှစ်ချိုက်ချိုက်အိပ်ပျော်ပြီးတော့အိမ်မဆိုးတွေမမက်ဘူးအလွန်နှစ်ချိုက်စရာကောင်းတဲ့အိမ်မက်ကောင်းကလေးတွေလှလှပပလေးတွေမက်ပြီးတော့ နှိုးလာတဲ့အခါမှာလည်းကြီးကြီးလင်းလင်းဒီလိုဖြစ်တယ်လို့ဒီလိုဆိုအဲ့ဒါတင်လားလို့ဆိုမေတ္တာနှလုံးသားပိုင်ရှင်ဟာမနုဿာဏံပြီးရောတဲ့ကိုယ်နဲ့ပတ်သက်လာတဲ့ပုဂ္ဂိုလ်တွေကိုယ်နဲ့ဆုံစည်းတဲ့ပုဂ္ဂိုလ်တွေအားလုံးကကိုယ့်ပေါ်မှာချစ်ခင်လာကြတယ်။ဘာဖြစ်လို့ချစ်ခင်နှုံးဆိုရင်မေတ္တာနှလုံးသားပိုင်ရှင်ရဲ့မျက်နာတို့ပြောတာဆိုတာတို့သွားတာလာတာတို့ကအစတစ်ဖက်သားမှာကျေနပ်စရာတွေဖြစ်လာ။ သူမျက်နာရဲ့ကြည်လင်အေးချမ်းမှုကိုကြည့်ပြီးကြံတဲ့ပုဂ္ဂိုလ်တွေဟာလည်းသူ့ရဲ့အပြုံးကြောင့်ကြံတဲ့ပုဂ္ဂိုလ်တွေဟာလည်းခင်မင်သွားကြတယ်ဒီလိုဆိုလိုတာပေါ့နော်အေးတချို့ကြတော့မေတ္တာကင်းမဲ့တဲ့ပုဂ္ဂိုလ်ဟာဈေးရောက်တဲ့အခါကြည့်လေဈေးရောက်တဲ့အခါမှာဈေးဝယ်လာတဲ့လူဟောမေတ္တာထားနိုင်တဲ့လူနဲ့မထားတဲ့လူဟာအလွန်ကွာခြားတယ်လွန်ကွာခြားတယ်မေတ္တာထားတဲ့ပုဂ္ဂိုလ်ရဲ့ စီမံလာဝယ်ရတဲ့ပုဂ္ဂိုလ်ဟာတစ်ခါနှစ်ခါလာခြင်းလားအဲ့ဒီလိုဖော်ရွေတာတို့ဆက်ဆံတာတို့ဆိုတာအမုန်းကင်းစင်တဲ့ပုဂ္ဂိုလ်ရဲ့ပဂရိကြည်လင်တဲ့မျက်နှာထားမှာ ပေါ်လာတတ်တယ်တဲ့ဒါကြောင့်မို့လို့လူများစုကချစ်ခင်တယ်အေးကိုမမြင်ရတဲ့တရားတွေလို့ဆိုတဲ့လူမဟုတ်တဲ့တရားတွေကလည်းကိုယ့်ဘောမှာချစ်ခင်ကြတယ်တဲ့ ဟောနံပါတ်5အနေနဲ့ကိုယ်အတန်အပေါ်မှာချစ်ခင်ချစ်ခင်ယုံနေမကဘူးဒေဝတာရခန္တိကိုမမြင်ရတဲ့နတ်တွေကလည်းကိုယ်စောင်းလျှောက်တယ်စောင်းလျှောက်တယ်လို့ဆိုတာဘေးကအန္တရာယ်တွေမကြရအောင်တခုနဲ့တတိပေးလေးရှိကြတာတတိပေးလေးရှိရတယ်မသွားတဲ့နေရာမသွားဘူးမလုံးတဲ့နာ မလုံးဖို့ဆိုတာအိမ်မက်လိုလိုဘာလိုလိုကိုယ့်ကိုကူညီဆောင်ရှောက်ပေးတယ် အန္တရာယ်ကြုံမှဆိုရင်မကြုံရအောင်ထိမ့်သိမ်းဆောက်ရှောက်ပေးတယ်၊ကူညီတယ်၊ဆောင်ရွက်တယ်။အိမ်နာနေခြင်းမေတ္တာရှိပြီဆိုရင်ကိုခရီးသွားလို့အိမ်တကားပိတ်ထားတောင်အိမ်နာနေခြင်းတွေကကြည်ပေးတယ်ဆိုတာလိုပဲ။နတ်တွေကကိုယ့်ကိုကူညီဆောက်ရှောက်ပေးထားတယ်ဒီလိုပြောတာနော်။နမခွန်အနေနဲ့ရနိုင်တဲ့အကျိုးကျေးဇူးတစ်ခုကဘာတော့လို့ဆိုလို့ရှိရင်မေတ္တာနှလုံးသားပိုင်ရှင် မိဘေးနဲ့တွေ့လဲမီးလောင်မခံရဘူးအစိတ်စားမိလို့ရှိရင်လဲသူဟာအစိတ်မတက်ဘူးတစ်ဖက်သားကပြစ်လိုက်တဲ့လက်နဲ့တွေလဲသူ့ကိုထိမှန်ခြင်းမရှိဘူးလို့လက်နဲ့တို့အစိတ်တို့မိတို့ဆိုတာသူ့ခန္ဓာကိုယ်ရောက်ရှိပြီးတော့မလာဘူးမေတ္တာရဲ့စွမ်းတတ္တိကြောင့်မို့လို့လက်နဲ့ဟာလဲသူ့ပေါ်မှာ စူဝင်သွားတာမရှိဘူးမိကလည်းသူ့ကို လောင်နိုင်စွာမရှိဘူးအစိတ်ကလည်းသူစားမိအောင်တော့သူ့ရဲ့သွေးသားကိုဒုက္ခမပေးဘူးလို့ဆိုတယ်မေတ္တာနှလုံးသားပိုင်ရှင်မှာအဲ့ဒီလိုအကျိုးကျေးဇူးတွေကိုလည်းရရှိနိုင်တယ်လို့ဒီလိုဆိုတယ်နံပါတ်၈ကျတော့တုဝတံစိတ်တံသမာဓိယတိမေတ္တာအလေးချင်းလှုပ်ထားတဲ့ပုဂ္ဂိုလ်တယောက်ဟာစိတ်ဓာတ်တည်ငြိမ်မှုလင်းလင်းမြန်မြန်ရရှိနိုင်တယ် တမာရီစွမ်းအားတွေပိုကောင်းလာနိုင်တယ်စိတ်ဓာတ်တည်ငြိမ်မှုတွေထက်မြက်လာတယ်ဒီလိုဆိုလိုတယ်နံပါတ်9အကျိုးမျိုးကြတော့ဘာတော့မုခဝဏ္ဏပတိရတိမေတ္တာနှလုံးသားရဲ့ပိုင်ရှင်ရဲ့မျက်နှာအစင်းဟာအမြဲတမ်းကြည်လင်အေးချမ်းနေတယ်ဆိုရယ်မျက်နှာပိုင်ရှင်ဖြစ်တယ်နောက်ဆုံးအချိန်ရောက်လာတဲ့အခါမှာဒီ နံပါတ်30ကျတော့အတ္တမုံသောကာလံကရောတိသေတဲ့အခါမှာလည်းပဲယုံကံလှုပ်ရှားပြီးတော့အော်ဟစ်ညင်းညူပြီးတရားတာမမဟုတ်ပဲနဲ့အိပ်ပျော်သွားသလိုသေဆုံးသွားတာမျိုး တွေးဝေပြီးတော့မတရားပဲနဲ့စိတ်နှလုံးကအေးချမ်းစွာနဲ့စကားတပြောပြောနဲ့အိပ်ပျော်သွားသလိုသေဆုံးသွားတာမျိုးဖြစ်တယ်အင်မတန်မှမေတ္တာရဲ့အကျိုးတွေဟာရှိတယ်နံပါတ်17ကျတော့ အဲ့ဒီမေတ္တာတရားကိုအခြေခံပြီးတော့ဝိပဿနာတရားအာထုတ်မယ်အာထုတ်လို့အထက်မဲ့ဖို့တွေမရောက်ဘူးဆိုတောင်းမေတ္တာတရားအခြေခံပွားများထားတဲ့ပုဂ္ဂိုလ်တယောက်မေတ္တာနှလုံးသားပိုင်ရှင်ဟာစံဆိုတဲ့တမာတိစွမ်းအားတွေရခြင်းကြောင့်သူဟာတည်တဲ့အခါမှာလူပြေနတ်ပြေကိုကြော်ဖြတ်ပြီးတော့တက်တန်းရှိကြတဲ့မြမပြေမှာမြမသွားဖြစ်နိုင်သေးတယ်လို့ ဟောတယ်လို့ဆိုတာနော်အမြင့်ဆုံးအကျိုးအဲ့ဒါလောက်ထိအောင်အကျိုးကျေးဇူးတွေရရှိနိုင်တယ်လို့မြတ်စွာဘုရားကဒီလိုမေတ္တာရဲ့အကျိုးကျေးဇူးတွေကိုဟောကြားဆုံးမတော်မူခဲ့တာဖြစ်ပါတယ်တရားချိတ်ခင်သူတော်စင်ပြိဿအပေါင်းတို့ဒီကနေ့ပူလောင်ပြီးတော့လူတွေရဲ့အတွင်းမှာငြိမ်းချမ်းမှုတွေဆုံးရှုံးနေတဲ့ဒီကနေ့ကဘာမှာမေတ္တာတရားဟာအလိုအဆုံသောတရားဖြစ်သည့်အတွက်ကြောင့် လူတိုင်းလူတိုင်းရဲ့နှလုံးသားထဲမှာမေတ္တာရောက်အောင်အားလုံးမရောက်နိုင်လို့ရှင်မိမိတို့ရဲ့အသီးသီးရဲ့နှလုံးသားထဲမှာမေတ္တာတရားရောက်အောင်တို့တွေကြိုးစားအားထုတ်ကြရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီနှလုံးသွင်းပြီးတော့မေတ္တာတရားကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်း